မနေ့ကယုံနာဖြစ်စဉ်တွေပေါ်မှာသူတို့ဖြစ်ခိုက်ပြစ္ဆုတ်ပါကြကြလိုက်မှလို့ရှိရင်နာလေးယုတ်ကွဲသွားပြီဆိုရင်ဇီဝအတ္တသက်ရှိတဲ့ကောင်းလေးဆိုတာပါအတ္တဆိုရှင်းပုံနဲ့အကြောင်းကြောင့်အကျိုးဖြစ်ပုံနဲ့ ဆိုင်ရာအကြောင်းကြောင့်ဆိုင်ရာအကျိုးဖြစ်ပေါ်တယ်။ကြောင်းကျိုးဖြစ်ခြင်းဒီပေါ်မှာရှုနေရင်ကသိသွားလို့ရှိရင်ဖန်ဆီးစီဝါဒဓမ္မဝါဒဓမ္မဝါဒဒီဝါဒမာဇမာကြီးကဖန်ဆီးတဲ့ဝါဒသံဃာကြီးခင်တော် အဲဒါဒီနားလည်လည်းကောင်းလောက်ပါပြီယုတ်ကံကွဲတယ်ဆိုတဲ့ကောကခုလိုရှုနေရင်ကယုတ်ကံကွဲကြည့်တယ်ဆိုတဲ့ကောကအရှုကံရှုရဖြစ်တဲ့တကယ်ရှိအောင်ရှိနေတဲ့ယုတ်ကံတရားစုမှာအမြင်ရှင်းသွားတော့ဇီဝအတ္တအစွဲပါလေ ဒိဋ္ဌိရှင်းသွားတာအဲစက္ကာဒိဋ္ဌိရှင်းတယ်ဆိုတာဒါကိုဆိုလိုရပါပဲစက္ကာဒိဋ္ဌိရှင်းသွားတော့သူ့ရဲ့နောက်လိုက်နောက်ပါဖြစ်တဲ့သူ့ရဲ့ကျမ်းဂန်ထဲမှာပြထားတဲ့62ပါးသောဒိဋ္ဌိဆိုတာပါအတ္တလေးရရှိတယ်လူတည်ရလည်းဒီအတ္တလေးရမတည်ဘူးရဲတယ်ဆိုတဲ့အစွဲကြီး ဘုရားလည်းဒီအတ္တလေးရှိရတယ်အခုလည်းရှိတယ်နောင်လည်းရှိအောင်ပါပဲဟာပေါ့အတ္တလေးကမရှိဘူးတတ္တဝါရဲ့လို့ရှိနေတဲ့အခါတော့ပဲအတ္တဆိုတာရှိရပါတတ္တဝါတွေမရှိလို့ရှိရင်ဒီအတ္တလေးကပြတ်တာပဲဆိုတာပါလေဒီလိုဆွဲရတာဒါဥစ္စာတိရှိအစွဲပါလေအတ္တမရှိဘူးဆိုတာပါ တချို့ကလည်းအတ္တရှိတယ်လည်းဟုတ်မရှိဘူးလည်းမဟုတ်ဘူးမရှိသည်ရှိပါလေမရှိမြဖားတဲ့အခါမှာချော်ချော်ဆက်တူသူဒီဝါရဘာမှမမရမရှိပါဘူးကျန်ကန်ရဲ့မှာအတ္တဆွဲဆောင်ကုန်ပြီသူ့အုပ်စုအလိုက်ပေါ်62ပါးတော့ပြထားပါတယ်အဲဒီ62ပါးတော့အယူဆတွေဟာ သက္ကာတိကြီးခေါင်းဆောင်လာပါပဲသက္ကာတိကဥရှိဥဆိုင်ပါပဲသက္ကာတိကြီးဝင်ပေါက်ကနေပြီးတော့အဲ့ဒီဥစ္စာရိုးရိုးကြီးဝင်လာရတာပါပဲအဲ့တော့သူ့အပေါက်ပြေးလိုက်တဲ့အခါကျတော့ခဏအယူဆရိုးရိုးတွေလည်းဝင်နိုင်တော့ဘူးသူလည်းပြတ်သွားတယ်တရားစင်လည်းပဲတက္ကတိကြီးခေါင်းဆောင်ကို ကျုပ်လိုက်တဲ့အခါကျတော့တိတ်ကတိကျုပ်သွားတာလည်းပဲကြံတဲ့ဒိဋ္ဌိ60ဓမ္မသောဒိဋ္ဌိလည်းအလိုလိုဖယ်ရှားပြီးသားဖယ်ကွာပြီးသားဖြစ်သွားပါစိတ်ဓာတ်ဒိဋ္ဌိအမှုခါနိတဝဇတိဒိဋ္ဌိကတာနိသိက္ခာကလာနဲ့ပါဠိတော်မှာအထင်ရှားပြတာစိတ်ဓာတ်ဒိဋ္ဌိသမုဋ္ဌာတိနေဝကျ သဝတ္တိအဲဒိဋ္ဌိရောသဝတ္တိရာဒိဋ္ဌိရောသမုက္ကာတံကစ္ဆန္တိစေကဒိဋ္ဌိပေခွာခြင်းဖြစ်နေလေပေခွာခြင်းအဖြစ်လည်းပဲပေခွာခြင်းအဖြစ်လည်းရှင်လည်းရှာဒိဋ္ဌိအာလုံး ပယ်ခွာပြီးတဲ့အညီရောက်ကြတယ်ဆိုတော့ပယ်ခွာပြီးသားဖြစ်သွားတယ်လို့ဒီလိုလေးနေရပါတယ်ကွာဟိုခေတ်ကတနိုင်ငံနဲ့တနိုင်ငံတစ်ဖက်နဲ့တစ်ဖက်အနိုင်စစ်တိုက်ကြရဲဆိုတာတိုက်ပြီးအုပ်ချုပ်ဝင်လို့တဲ့ပုဂ္ဂိုလ်တွေပဲကိုယ်ရဲ့ဆက်ပြီးတော့တိုက်ကြတာဒီကောင်းဆောင်ဘယင်ကြတယ်ဆိုလို့ရှိရင်ဖြစ်ရှုံးတယ်လို့ဆိုတာပါပဲ အခုခေတ်လည်းပဲအရေးပါတဲ့စိတ်ကောင်းခြင်းနဲ့ဥဆောင်ဥရကျသွားတယ်ဆိုလို့ရှိရင်လည်းစိတ်ရှုံးတော့ဖြစ်သွားတာပါပဲဒီတော့ဒိဋ္ဌိတို့ရဲ့ခေါင်းဆောင်ဥကြီးခေါင်းဆောင်ဖြစ်တဲ့ဒီကဒိဋ္ဌိအခုလိုတရားရှိမှတ်တဲ့နည်းနဲ့ယုံနာတိုင်းဆိုင်ကြည့်ခြင်းအားဖြင့်တင်ကပဟာအနေနဲ့ပေါ့ဒီကဒိဋ္ဌိပြုတ်ပြီးတော့ဥပဒနာယံစီတွေတက်ပြီးတော့ နောက်ဆုံးမိညာဖြစ်ပေါ်တဲ့အခါမှာအဲ့ဒီမိညာနဲ့အပြတ်ရှင်းမလိုက်တာပါပယ်ခွာလိုက်တာသူ့ကိုပယ်ခွာလိုက်တာလည်းပဲကျန်တဲ့အရှိရှိတွေလည်းပဲအလိုလိုတစ်ခုစီတစ်ခုစီပယ်ခွာဖို့မလိုတော့ပဲနဲ့ပယ်ခွာပြီးသားစိတ်စားပါလိမ့်ပြီးစီသွားပါလား မနေ့ကအကြောင်းကြောင့်အကျိုးဖြစ်ပုံလေးတွေထရာမှထိုင်ထားတဲ့အခါမျိုးနမူနာရှင်းနဲ့ကြားရပါတယ်။ထိုင်နေတဲ့စိတ်အစဉ်တွေရောက်ထိုင်လို့ဖြစ်ပုံလေးတွေပေါ့။ထိုင်နေတဲ့စိတ်အစဉ်တွေကအကြောင်းနံတရားထိုင်တဲ့ယုတ်ကတော့အကျိုးယုတ်တရား နာဟုသောအကြောင်းကြောင့်ရုပ်အကျိုးတရားတွေခွင့်တဲ့နေရာဖြင့်နာနဲ့ရုပ်အကျိုးတရားတွေအကြောင်းကျိုးဆက်ပုံလေးတွေပေါ့လေ။အလေးကထိုင်ထားတဲ့အခါမှာဒီမူလာပြခဲ့ပါလား။ထို့သူပဲထရာမှာထိုင်တဲ့အခါမျိုးမှာလည်းပဲထခြင်းနဲ့ဒီအစဉ်စဉ်ကြောင့်ထိုင်အစဉ်စဉ်ပါထိုင်နေတဲ့အခါမှာလက်ကလေးတွေတစ်ဖက်ချင်းတစ်ဖက်ချင်းရှိတာကအစ ခြေတော့ဒီလိုလေးရှိတာကအစပါဘူးဒီကောင်းတဲ့ဒီဆိုးလေးဒီလားကြီးပါပဲထားခြင်းလားထားတာလားကြီးပါကိုယ်ခြင်းလားကိုယ်တာဆန့်ခြင်းလားဆန့်လားအသေးအဖွဲနှလုံးပိတ်တာဖွင့်လာတာအစပါအကြောင်းရဲ့အကျိုးတရားကိုဆွေးနွေးနေတာဖြစ်ဖြစ်နေတာဖွင့်ထားတဲ့ဉာဏ်လုံးဆွေးစီပါလေ မျက်လုံးအိမ်ပေါ်မှာပေါ့လေလေရတိုက်တော့ဖြောက်သွားတော့ဟိုကတင်းလာတာပေါ့မျက်လုံးအိမ်ပေါ်ကအဲဒီအကျော်လေးကြီးအရင်လေးကြီးတင်းလာတင်းလာတောက်လာအောက်လာတော့ဒီတော့အောက်လာတော့ဒီမှာခက်ရှင်လာခက်လိုက်တဲ့အခါကျတော့မျက်လုံးထဲမှာရှိတဲ့အရေကချောက်တဲ့ဟာလေးစုံလို့တော့နည်းနည်းဆက်တာတော့ ဒါရေပေါ့ဒီလက်တော့ခတ်ချင်တဲ့စိတ်ဟူသောနာဟူသောအကြောင်းကြောင့်အဲသိရှင်တဲ့နာဟူသောအကြောင်းကြောင့်ပြည့်ရစေပါလက်တော့ခတ်ချင်တဲ့နာဟူသောအကြောင်းကြောင့်တစ်ဖက်ဖက်နဲ့လက်တော့ခတ်တာလေးပါနှလုံးဖွင့်ယူသောနာဟုသောအကြောင်းကြောင့်ဖွင့်ရစေပါသိရှင်ဖွင့်ပြီးစိတ်တိုင်းစိတ်တိုင်းမှာ စိတ်ရှင်တာခွင့်ရှင်တာဆိုတာနဲ့တရားလေးအဆုံးတရားလေးတွေလည်းရှိဖို့လို့သိသိချာချာယူသိရှိမှတ်တဲ့လူကြီးပုဂ္ဂိုလ်တွေလည်းရှိတယ်။စိတ်ထိုက်ရှိတာသဘာဝမှုချရှိနေတယ်ဆိုတာရတ္တခတ္တနှလုံးပိတ်တာဖွင့်တာကအစအသုတိစားနေလို့ရှိရင်နှလုံးတရားကြီးကျွဲစီတာနောက်တော့အကြောင်းကြောင့်ရုပ်အကျိုးတရားဖြစ်ပုံလေးတွေကြုံရတာဟုတ် အဲဒီစိတ်ကလေးတွေရဲ့ရှင်းပိုင်းကသူဆိုင်ရာအကြောင်းလေးတွေရှိတာကျောင်းကျုပ်ခွေးဆက်ကြီးပါလိမ့်ကြီးကျောင်းခါတယ်တော်တယ်ကောင်းကောင်းကြီးနားလည်လာပါလေစိတ်ကိုသဘောကျလာပါအာယုတိသေးတဲ့စိတ်ဆိုတော့ရှိတဲ့ယောဂီပုဂ္ဂိုလ်တွေဆိုရင်မသိညာယောဂီကတိုးဝိုင်းနေတယ်မှာဆိုတော့ဖြစ်ပေါ်တဲ့အာယုတွေကိုရောက်ရဆိုင်ပြီးတော့ ချိန်ပြီးတော့အားစိတ်မှတိုင်းမှတိုင်းပါလေသတိဓမ္မတိပညာတွေကနောက်ပိုင်းကတန်းစီပြီးတော့လိုက်လာတာဒါလည်းဉာဏ်ကြီးရဲ့တိုးတက်လာတာပဲတနေ့နဲ့တနေ့အထူးတော့အဲအထူးလေးတွေကိုတွေ့နေရတာပဲဒီလိုကိုပဲနဲ့ပေါ်လို့ရောကြီးရောရဲရှင်းပြရှင်းသွဲသတိရှိတယ်နော်ဒါဒါပါလဲဒါဘယ်လိုလဲဘာကြောင့်လဲဆိုတာစဉ်းစားမှုရှိနေလို့ဆိုရင်တော့အဲဒီပုဂ္ဂိုလ်ကတော့ ကြာကြာကြီးအထောက်အမှာပါပဲကြာရင်လည်းတရားထူးခြားတဲ့ဖြစ်တာလည်းရှိပါတယ်သမထဆရာတွေကသိသိသက်သက်နားထောင်ပြီးတော့ယုံကြည်ပြုလုပ်တဲ့ပုဂ္ဂိုလ်ဟာတပတ်အတွင်းမှာပဲကြောင်းကျိုးတဲ့ဖြစ်ပုံလေးကိုရှင်းရှင်းလင်းလင်းဆရာကိုသင်ပြနေတာပါပဲ။ခေယကျွမ်းခံပြီးတော့ပြောရတာမဟုတ်ခဲတော့ဘူး နေရာကိုအမှန်တိုင်းပြောတော့သဘောအသိရှင်းတယ်သမထဆရာလည်းပဲကောင်းကောင်းကြီးယုံတော့တာပါပဲစာရွက်ဒီပြည့်ကြီးခါအချင်းကြီးလာပြီးတော့ဒီမှာထေလာကြီးလျှောက်တယ်တလုံးကနေ့ကတော့မပါဘူးဆိုလို့ရှိရင်တော့အဲ့ဒီရောက်ကြတော့တရားအရှင်းရခြင်းနဲ့ရှိရှိမယ်ကြာတော့မှအကြာကြီးနေမှာရရရတယ်အောင်ကြည့်ဒီလိုနဲ့သိတော့မှတိတ်အရေးကြီးပါတယ် ဒီတိဋ္ဌာန်တရားရဲ့စိတ်စေတဝါအစအကျိုးကုန်လို့ရပါလားဆိုတာပေါ့လေကောင်းကောင်းနားလည်ပြီးတော့ယုံကြည်မှုရှိဖို့ရလို့တဲ့ဆန္ဒကိုလည်းပြုကြဖို့သိလိုပါတယ်ရလို့တဲ့ဆန္ဒပြုကြပြီဆိုလို့ရှိရင်ကိုယ်နဲ့တည်းမရောက်တဲ့ဖယ်နဲ့အထူးကြောင့်ရဆိုင်ပြီးတော့အထုတော်တာပါပဲ ကြောင်းကြောင်းတိုင်းအားထုတ်လို့ရှိရင်နောက်ပိုင်းကတတိယမှာဒီပညာတွေလည်းပဲလိုက်လာတော့တာပါပဲရက်တူကလေးနဲ့အရစောင့်နေတာပါပဲဒီမှာရက်စီအားထုတ်ရတာနဲ့ဘာမှသမာဓိဉာဏ်မရှိဘူးဆိုလို့ရှိရင်တော့တခုတော့လိုနေပြီဆိုတာပေါ့လိုတဲ့ဟာကိုကမ္ဘာဆရာများထောက်ပြလိမ့်မယ်ထောက်ပြတဲ့အချက်ကိုကိုကလိုက်လာပြီးတော့ပြုပြင်လို့ရှိရင်တော့ ဒါထူးခြားမှုတွေဖြစ်လာနေပါတယ်ကိုယ်ကမပြုမြင်ဘူးဆိုလို့ရှိရင်တော့ဒီတိုင်းဒီတိုင်းပဲဖြစ်ပါတော့ဘာမှထူမှာမဟုတ်ဘူးဒီတော့ဝိရိယလာရောက်ပြီးအသိကြတဲ့ပုဂ္ဂိုလ်ဟာဝေကုံရကျိုးပင်မရကျိုးဒီဝါရီတွေမှာဖြစ်ဖြစ်ခဲ့ရတဲ့အကျိုးပေါ့အဲဒါကြီးရောက်ခုမှဆွလုပ်ခဲ့ရတာပေါ့ဆွလုပ်ခဲ့ရတော့ဒီမှာအမျက်မထွက်ဘူးဆိုလို့ရှိရင်ကိုယ်ကကာမဆန္ဒနဲ့ဆုံးဆုံးသွားတယ် ကာမရတိလည်းဆုံးရှုံးသွားပဲဒီကတရားကောင်းအာမထုတ်တော့ဓမ္မရတိလည်းအထုဆုံးရှုံးဆုံးရှုံးသွားပဲနှစ်ဖက်ရှုံးဖြစ်သွားမှာပဲအဲဒါနှစ်ဖက်ရှုံးဖြစ်ရအောင်လို့ခွင့်တာတို့ခါလေးပါဘူးအရှင်ကိုအကျိုးရှိတာနဲ့တုံးချပြီးတော့ကျိုးကျိုးစားစားနဲ့လေးလေးစားစားနဲ့စိတ်စိတ်ဆက်ဆက်အထုချဖို့ရလေးလေးနဲ့တိုက်တွန်းပါလေ နာဟုသောအကြောင်းကြောင့်ရုပ်ကြိုးတရားတွေဖြစ်ပုံတော့ဒီလောက်ဆိုရင်နားလည်လောက်ပါဘူးဉာဏ်တရားတွေဖြစ်နေတာလည်းပဲနာဟုသောအကြောင်းလေးတွေပါတယ်ဒီလိုရဲ့စိတ်အစဉ်သတိရဲ့စိတ်စဉ်နန္တိပြာသာသတိသီတိစေကုသလဆံဒီဆိုတာပါလေ စိတ်အစဉ်လေးတွေရှိနေတာသူစိတ်လမ်းကြောင်းတိုင်းသွားနေတာသူကအခန္ဓာတိုက်တိုက်ပြည့်စုံလုံးနဲ့မလုံလောက်သေးဘူးစိတ်ပိုင်းဆိုင်ရာကမနစီကာရခေါ်တဲ့စိတ်မှာအတိတ်အာရုံလေးတွေရအောင်လုပ်ပေးတဲ့နှလုံးသွင်းပေါ်နတိကာရခေါ်တဲ့စိတ် အဲ့ဒါတွေရှိဖို့လည်းအလိုပါပဲဝိကျင်မှာမိမိရဲ့ဝိကျင်မှာအယုံလေးဆုံးရှိနေတယ်လို့အဲ့ဒီစိတ်ကမရောက်တော့ကြောင်တော့မမြင်ပဲကြောင်တော့မကြားပဲမနာမဲ့စားနေရလို့အရသာမသိရပဲတခြားတစ်ပါးစီကူးနေတဲ့ကိုယ်မှာပူသလားအေးသလားဆိုတာမသိရပဲနဲ့ဒီစိတ်ရှင်ဟောဒီ စိတ်သုံးတယ်မဖြစ်ပေါ်ပဲနဲ့နေရောအဲဒီအာယုန်ကြီးစိတ်ကရောက်သွားမှမနစိကာကရောက်သွားမှကွာလဲကွာလဲဆိုပြီးတော့ပေါ့လေဒီတိရစိတ်စိတ်သာတိရစိတ်အစဉ်လေးပေါ်ပေါ်ပေါ်လာတယ်ဒီတော့နောက်သောအကြောင်းကြောင့်နာအကျိုးတရားတွေဟာလည်းပဲအာယုန်ကြီးကိုရောက်အောင် သူကတဲ့ပြီးပြီးတော့အာယုန်တိတိတိရအောင်ပါစိတ်ကိုအာယုန်တိရအောင်ပြုလုပ်ပေးနေတဲ့နာသဘောလေးကြီးရှိနေလို့ယူကြည့်တဲ့စိတ်အစဉ်စသည်ရှိရတယ်ဆိုတာပေါ့လေရှိမှရင်းနဲ့လည်းပဲကောင်းကောင်းကြည့်တတ်ပါလေပုံစံပြောရမယ်ဆိုလို့ရှိရင်ပေါ့ပုံပုံပုံဟာစအားကြီးစိုက်ပြီးတော့မှလို့အဲ့ဒီပုံမှာစိတ်ကလေးအပြည့်ကျနေတဲ့အခါမှာ တဏှာကပူမှလည်းမသိဘူးတောက်မှတင်းမှလှုပ်မှအဲနာမှကျင်မှလည်းမသိဘူးပူရတဲ့ရှိနေတာပဲမခံစားတဲ့သဘောတည်းရှိနေတာပဲဒါပေမဲ့လို့ခေါင်းပိန်မှုကစိတ်ကစိုက်ကြနေတော့ဟိုဒီစိတ်ကညာဥကမလဲတော့ပူမှလည်းမသိနာမှလည်းမသိကျင်မှလည်းမသိဖြစ်နေတာလေဒါအဲ့ဒါလေးရှိပေါ့အခန္ဓာဝိရိပေါ်လာလို့ဒီအဲ့ဒီမှာစိတ်ကစိုက်ကြတော့အခြားဟာတွေလည်းမသိဘူးဒီတော့ အာယုံရှိရအောင်တရားဥစိတ်ရှားဥလှဲ့မှလောက်ကအကြည့်လေးတွေရှိရတယ်ဆိုတာပေါ့အဲ့ဒီလိုမျိုးမှာတော့နာဟုသောကြောင့်ရောက်နာကျိုးတရားတွေရှိရပါတယ်ဒါကြောင့်နာတရားတွေစိတ်တိုင်းစိတ်တိုင်းလည်းပဲမြင်လိုက်ကြားလိုက်နားလိုက်စားလိုက်ကြည့်လိုက်ကြည့်လိုက်လို့ဘုလိုလိုက်လိုက်ကိုဖတ်ရပါတယ်လိုက်လိုက်မှတ်လို့အဲ့ဒီကောနမနတိကာလခေါ်တဲ့ ပရိစိတ်ဖြစ်ခြင်းရဲ့အကြောင်းလေးပေါ်မှာစိတ်ကရောက်သွားလို့ရှိရင်ဟောစိတ်ကလေးကဟိုဘက်လှည့်သွားလို့ဒီလိုအပြည့်ဖြစ်နေပါလားဆိုတာကိုယ်လေးသိတာပဲအနာဟုကောင်းကြောင်းရောအနာကျိုးတရားလေးတွေပေါ့လေခွင့်ဆက်အနေနဲ့ဖြစ်ရပုံလေးရှင်းပြီးတော့ယောဂတံတရားကိုရှင်းသွားပြပါတယ်ဒီလောက်ဆိုလို့ရှိရင်နာဟုသောကြောင့်ရောက်နာအကျိုးပြဖြစ်ပုံလေးတွေနားလည်လောက်ပါပြီ။ ရုပ်ဟုသောအကြောင်းကြောင့်နာကျိုးတရားဖြစ်ပေါ်မှာတော့ဘုံပုဂ္ဂိုလ်အစလွယ်လွယ်ပေါ်ရှိမှနေတဲ့အခါမှာဘုံပုဂ္ဂိုလ်ကပြီးတော့သူပြီးတဲ့အလိုက်သိပြီးတော့အားမဆက်ရပဲနဲ့အလောတော်ပဲအားဆိုင်နေတော့ဟောင်းလာတဲ့ပိန်လာတဲ့ပေါ်ကိုကြွေကြဖြစ်ဒါကလည်း ကောင်းပင်ကရှူးဆိုင်လို့လည်းစနေတော့နည်းနည်းလေးငြိမ်သွားလို့ရှိရင်ရှူးဆိုင်ကတဖြည်းဖြည်းချိန်ဖို့ဆိုတော့တိမ်ပွေသွားသလားကောင်းပင်ကလည်းသူကလည်းလိုက်ပြီးတော့တိမ်ပွေတော့တာပဲဒီကောထိရှားတဲ့အာယုံအသားလေးမှတ်နေတော့စိတ်ဆုံးကမပြေဘဲနဲ့ဒီတိုင်းထားမယ်ဆိုလို့ရှိရင်ဤသစေကာလကကောင်းပင်ကိုရှိနေတယ်လို့ မပြီးသေးတော့ဖြစ်သွားတဲ့အခါကျတော့အောင်းပေဘူးအထင်ရှားတော့မရှိတာတော့မဟုတ်ပါဘူးစိတ်ဝိသွားတာဒီတော့အာယုံကမထင်ရှားတော့သူ့ကိုသိနေတဲ့ဟောတိစိတ်ပုံပြီးစိတ်တယ်ပေါ့မလားအထင်ရှားဘူးပေါ့ဒီဟာဒီဟာထင်ရှားလို့ရှိရင်ဒီဟာဒီဟာလည်းအကျိုးတရားလည်းထင်ရှားတာပဲဒီဟာဒီဟာထင်ရှားလို့ရှိရင်ဒီဟာဒီဟာလည်းမထင်ရှားဘူးပေါ့နောက်စိတ်လုံးတင်ပြီးတော့မှတ်တဲ့အခါကျတော့ ဆလလာအရာဝတ္ထုကိုဟောလေတလားကြီးတလားကြီးကျိုးကြည့်တော့မြင်လောက်တဲ့နေရာရောက်သွားပြီဆိုလို့ရှိရင်ဒီတတာပေါ်လာတာနည်းနည်းလေးအားစိတ်စိတ်အားစိတ်ရောပေါ်လေမှတ်ကြည့်တဲ့အခါကျတော့လေဖောင်းလိုက်ပြန်တာလေးကိုရှိနေတာပဲအဲဒီကကြတော့ဖောင်းလိုက်ပြန်တာလေးကပြီးတော့သူ့ကိုရှိတဲ့စိတ်ကလေးကိုရှင်းရအာယုပိဒမပိဒအလိုက်ပေါ်တယ် ရုပ်အာရုံကိစ္စကိုဒီတာအလိုက်သူ့ကိုသိတဲ့စိတ်လေးရလဲအာနဲ့သွားကိုသိပြီးတော့ပြေးပြေးသွားတဲ့ခါကျတော့မသိဘူးဒါကြံပိန်ဘူးလေးကစပြောက်သွားတယ်ဒါကဖောင်းတာပါပြောက်သွားတယ်ကြောက်တော့ငုတ်သွားတော့သူကြည့်တဲ့စိတ်ကမရှိတော့ဘူးပေါ့ဒါကဖြစ်လို့ရှိရင်ဒါဒီကလေးဖြစ်တယ်ဒါကမရှိဒါကမရှိဘူးဆိုတာပေါ့ ကျောင်းတဲ့ကျိုးတဲ့ပဲဟုတ်လားအဲ့ဒါသိချတာပဲဒါလည်းပဲပေါ့ပုဂ္ဂိုလ်ဒီသာစိတ်ခတ်တဲ့ပုဂ္ဂိုလ်ဟာပေါ့ပုဂ္ဂိုလ်ဒီသာမဒီသာငုတ်ရှိုးသွားတာပေါ့ပုဂ္ဂိုလ်ကိုရှိုးသွားတယ်ရုပ်ခုတော့အကြောင်းကြောင့်နာကျိုးတရားလေးတွေပေါ့ဒီမေးစဉ်ပုံနဲ့ပေါ့ပုဂ္ဂိုလ်ကလုံးဝပြောက်ပြသွားတော့သူ့ရဲ့စိတ်ကလေးရယ်လုံးဝ ရှက်ွယ်သွားကုန်နေပြီပေါ့အကြောင်းရှိမှအကျိုးထင်တယ်ဆိုတာကိုအကြောင်းရှိတော့အကျိုးရတယ်ဘုရားနည်းနည်းလေးအမှတ်ကောင်းလာလို့ရှိရင်ဘုံပင်ကိုလေးတွေကနည်းနည်းကျမ်းကြောင်ကြည်လာရတယ်ပြီးတော့မတိမတဖြစ်သွားတာရှိတယ်စိတ်အားလို့ရှိရဲ့ရှိလို့ရှိရင်တော့မမြင်ရဘူးကြောက်ပွင့်လို့ဖြစ်တယ် အဲ့ဒါမျိုးကြတော့ထိုင်ကြည့်ကြောင်းမရသေးဘူးသုဒ္ဓဆရာများလည်းရုပ်ကြီးရဲ့ထိုင်ကြည့်ကြောင်းမပြရသေးဘူးခလလာအရာဝတ္ထုကိုတိုးကြည့်လို့ရှိရင်ပြီးရနိုင်တယ်လို့စိတ်ကလေးအားဖြည့်ပြီးတော့မှတ်ခရပို့ပြီးတော့ကြောက်ရထားပါပို့ပြီးတော့ချိန်သေးပါသာပါသက်တကယ်ဆိုလို့ရှိရင်စိတ်ကလေးကအားကြည့်ပါတော့ ကိုယ်ကအရာဝတ္ထုကိုတိုးကြည့်တော့ပြီးသားတယ်လို့ပေါ့စိတ်ကလေးကအားဖြစ်နေတဲ့အခါကျတော့မပြီးသားဘုံပြုံလေးတွေဟာပြီးတော့ဖြစ်လာတယ်အရှင်းကြောက်ွယ်သွားမှထိုင်ကြည့်ကြောက်ရှိတော့ပါရပါတယ်စိတ်ဖွင့်ပြီးတော့မပြီးသားလို့ပြီးသားပဲလေဒီမလုပ်ရပါဘူးရာဝတ္ထုတစ်ခုလေ့လာတယ်ဆိုလို့ရှိရင်သိသိဆက်ဆက်လေ့လာရတာကဘောဝဆက်ဆက်လေ့လာလို့ဖြစ်ပါဘူး အဲ့ဒါကတော့ရှိမှနေတဲ့ယောဂီမှာဖြစ်တတ်တဲ့သဘောပေါ့ရိုးရိုးအခါဆိုရင်တော့ဒီကြနံစာတိတိအခါမျိုးမှာတော့ဒီအပွင့်တတ်တယ်ဟာခန္ဓာနဲ့အတိုက်တက်တစ်ခုဆုံလို့ဒီကြည့်တဲ့စိတ်အစဉ်အကျိုးတရားတွေပြရတာပေါ့မျက်စိကြည့်တာကပြက်နေလို့ရှိရင်ဘယ်တော့ပဲမြင်ကွင်းကြီးကရှိနေနေတယ်လို့ စိတ်ကြီးကမှလာပြီးတော့တိုက်ခတ်မှာပေါ်ပြီပဲလို့ယူကြည့်တဲ့စိတ်မရှိဘူးဟမ်ယတိအကြည့်တဲ့အခန္ဓာရှိရပဲလို့အဖြစ်အရာမှလာပြီးတော့တိုက်ခတ်မပေါ်ဘူးဆိုလို့ရှိရင်လည်းယူကြည့်တဲ့စိတ်ကိုဖြစ်နေတာဒါကရုပ်ဟူသောအကြောင်းကြောင့်ညာညာနာကျုပ်တရားဖြစ်ပေါ်နေလို့ဘေးကဝိကျင်ကအတန်နေရှိနေပဲလို့လားကပြည့်စည်နေလို့ရှိရင်ခန္ဓာပြည့်စည်နေလို့ရှိရင်လည်း ဒါလည်းစသဖြင့်စိတ်အဖို့လောက်ဆက်လာဆိုပြီးဆက်လာတယ်အခန္ဓာကကောင်းနေနေလည်းလို့အတိတ်ကအတန်လှိုင်းကလာပြီးတော့မတက်တော့ဘူးဆိုလို့ရှိရင်လည်းစသဖြင့်စိတ်အဖို့လောက်အကျိုးပြန်ဆင်လာတယ်ကျန်တဲ့ဟာတွေလည်းဒီတိုင်းပါအဲ့ဒါလို့ဉာဏ်ကြားလန်စာကြည့်တဲ့အခါမျိုးဟာတော့အတိတ်နဲ့အခန္ဓာခန္ဓာနဲ့အတိတ် ရုပ်အကြောင်းတရားရှိလို့အပွင့်ကအကျိုးတရားအကျိုးတရားတွေဖြစ်တယ်ဆိုတာသိစားပါတယ်။ပြီးတော့ကြောက်ကြုံပြီးနေပြီးတော့ရုပ်ကြောင့်တရားနဲ့နာကျိုးတရားရှိလို့လည်းဖြစ်နေပုံကြီးရှိဖို့ရအတွက်ပေါ့လေ။ရေခဲကြားခဲနာခဲစားခဲကြည့်ခဲတိတိကျကျသိဆိုင်ကြလိုက်ရပါတယ်။ရုပ်ဟူသောကြောင့်ရုပ်ကျိုးတရားဖြစ်ပုံရတော့ရှိတဲ့အခါပူတဲ့အခါ ရှင်းရှားပါတယ်ဒီအေးဒီအေးနဲ့ရှိတဲ့အခါမှာကိုယ်ထဲမှာအေးရုပ်အစဉ်လေးဖြစ်ပေါ်လို့ပေါ့လေကြောင်းရဲသွားပုံလေးပေါ့လေဟုတ်နီးဘူးလေးဘူးစသည်နဲ့ရှိတဲ့အခါမျိုးဟာလည်းပဲကိုယ်ထဲမှာအပူဟူသောဥရုဥရုအကြောင်းကြောင့်ဥရုဟူသောအကြောင်းကြောင့်ပေါ့ဒီလိုအကြောင်းကြောင့်ကိုယ်ထဲမှာလူရုပ်ပူရုပ်အစဉ်လေးပေါ့လေ ရှိတွေပါကြီးခွဲရတာဟုတ်နေကြောက်တင်းကနေပြီးတော့ပြုတ်ပြုတ်ကြောင်းကြောင်းတက်တက်လေးရှိသွားတာစတယ်ပါလို့ဒါကြတော့ပြောကြတယ်အများကြီးရှိပါတယ်အဲဒါကလည်းပဲအပူရေးဥရုဆိုတော့ကြောင်းကြောင်းကိုယ်ရဲ့ဖာပူရုပ်အေးရုပ်အစဉ်တွေပေါ့လေအကျိုးတရားတွေပေါ့အရှင်တွေပေါ့လို့သင်ရှားပါတယ်ဒီကရကမှာလည်းပဲအသက်ရှင်တက်နေတဲ့အခါသုံးဖို့ ဒီညနဲ့နေရင်ရှိနေတဲ့အခါမှာကိုယ်ကလမ်းလမ်းဆန်းဆန်းရှိလျက်တယ်တကယ်ကြီး။သတိလက်ဆက်တဲ့နေလေးတွေရှိလျက်ပြီဆိုလို့ရှိရင်ကိုယ်ရဲ့မှာလမ်းလမ်းဆန်းဆန်းရုပ်တွေပေါ်မှာရှိနေပုံကိုသိသိစားရတဲ့အခါ။ဒါကလည်းမကောင်းတဲ့နေလေးရှိရတဲ့အခါသတိလက်ဆက်တဲ့နေလေးရှိရတဲ့အခါမှာကိုယ်ရဲ့မှာမကောင်းရုပ်နဲ့အကောင်းရုပ်တွေပေါ်မှာ လက်ဆန်းနေရတဲ့လက်ဆန်းနေရတဲ့ဖြစ်ပုံလေးပြုလုပ်ပါတယ်။အဲဒါလေးမှတ်ရတယ်။အာရဟုသောရုပ်ဟုသောအကြောင်းကြောင့်ရုပ်ကျိုးတရားဖြစ်ပုံကတော့အစာအစာနဲ့ဆက်ပြီးတော့ပါတယ်။အဲဒါကတကဆာလုံးနဲ့ဆာရုပ်ကြီးကျိုးတယ်အာနဲ့တရားထိုင်ရတာကျေပြီးတော့မကောင်းလာဘူးပေါ့။ဒါသင်ရှားတယ် ဆိုတော့ဆာလုံးနဲ့ဆာပါရုပ်ကြည်ဆိုရုပ်ရှိတော့စားလိုက်လို့ရှိရင်ရုပ်ကြည်တစ်ခါတည်းလမ်းဆန်းပြီးတော့အာရုံကြည့်လာတာစီစီလေးတောက်တောက်ပါပါဖြစ်လာတာပါလို့ဒီတော့အာရဟုသောရုပ်တော့ကိုယ်ထဲမှာအာရရုပ်ဆိုယူလိုက်လမ်းဆန်းလိုက်ပါလို့ပိန်လိုက်ရှိုးလိုက်တာပါလို့နှိမ့်ထိန်လိုက်တောက်ပါလိုက်စသည်ရှိနေတာလေဒါလည်းအာရဟုသောရုပ်တော့ ရုပ်အကျိုးတရားတွေအားရကြောင့်ဖြစ်တဲ့ရုပ်အကျိုးတရားတွေကိုဖြစ်ပေါ်မှာသင်စားရတယ်။ဒီဟာကြီးပါအကြောင်းကျိုးတွေကတော့အသက်ပြီးတော့ဖြစ်နေပုံလေးရပါမယ်။အဲတော့အကြောင်းကြောင့်အကျိုးဖြစ်ပုံနားလည်တော့အကြောင်းကဖြစ်တာမဟုတ်ဘူးအကြောင်းနဲ့ဖြစ်တာ။ဒီလိုအကြောင်းနဲ့ဖြစ်တဲ့နေရာမှာလည်းမဆိုင်တဲ့အကြောင်းကိုဖြစ်တာကိုဆိုင်ရဆိုင်ရအကြောင်းကြောင့်ကိုယ်စိတ်ရှိတာပဲဆိုတာ ကြောက်တဲ့သူနှီးနေပြီးတော့ဖြစ်နေပုံလေးကိုဖြေခြင်းကသဘောပေါက်သွားလို့ရှိရင်ဒီမကြီးကဖန်ဆင်းလို့ဖြစ်တာမဟုတ်ဘူးဆိုတာပေါ့။နာနဲ့ရုပ်ပြားကြီးအစင်းရဲ့ကြောက်ကြုတ်ပြီးနေပြီးတော့ဖြစ်နေတဲ့ကြောက်ကြုတ်ဖြစ်စီပြီးပဲဆိုတာကောင်းသဘောပေါက်လာတယ်တော့ပါပဲ။ခုချက်ချင်းရှုလို့နားလေတော့ဘုရားကလည်းဒီလိုပဲကြောက်ကြုတ်ရှိတယ်။နောက်လည်းပဲဒီလိုပဲဘောဓိဆက်ရောက်ပဲဒီကြောက်ကြုတ်တွေဆက်ရောက်မှာပဲဆိုတာပါပဲ။ ဝိမတ္တပြကြီးဆင်းသွားတော့ခုတ္တနာမှာဒီလိုဖြစ်တယ်လို့ဒီလိုဝတ္တနာလည်းဒီလိုပဲဆိုတာဒီမှာကြီးခံစားရတာမဟုတ်ဘူးဆိုတာပေါ့သက်ရှိတွေမှာဒီလိုဖြစ်တယ်လို့သက်လက်တွေမှာလည်းဒီတိုင်းပဲဆိုတာဥဒုကခံစားနေတာဥဒုကြောင့်ဖြစ်နေတယ်ဆိုတာကိုကောင်းသောဘောနားလည်သွားပါတယ်ကွာကြံကြည့်ပြီးတော့နားလည်တာမဟုတ်ဘူးကိုယ်လေးနဲ့နားလည်တာသိစားပြီးတော့နားလည်တာအထင်ပဲဒီလိုမဟုတ်ဘူးအဲတော့ဒီသိစားပေါ်ရတဲ့ဟာလေးတွေမှတ်မှတ် ကိုယ်ဉာဏ်ကြီးဖြစ်တာပါအဲ့ဒါမျိုးမှသိချပါတယ်အထင်းနဲ့ပြောလို့ကတော့သောတာပန်ရဲ့လက်ခံမှုရှိပါတယ်အထင်းနဲ့ပြောတဲ့ယောဂီတွေတခုတော့ဆောက်ကြည့်လိုက်လို့ရှိရင်ကောင်းကောင်းနားလည်ပြောရဆိုတဲ့အထင်းနဲ့ပြောရဆိုတာသောတာပန်ကောင်းကြည့်နေတာပါဒီတော့ယောဂီများကကိုအားထုတ်လို့စိတ်ကြုံချက်လေးတွေကိုဒီရိုးသားသားလေးသင်ပြဖို့စိတ်ရေးရှိပါတယ်ရိုးသားသားလေးသင်ပြတော့သောတာပန်များလည်းပဲအဲ့ဒီရိုးသားတဲ့ယောဂီကို လိုအပ်တဲ့အကူအညီတွေပြီးတော့ညံညံပဲဆရာကြီးနေရာကျတော့ဆရာကျတော့ပါတယ်ကွာဒီတော့ကောသောဆရာများကြည့်ရောက်တဲ့ကူညီမှုပေးနေအောင်ဆိုပြီးတော့ယောဂီများလည်းပဲကောသောဆရာများကိုရိုးသားသားလေးမှပြီးရိုးသားသားလေးမှတ်ပုံနဲ့တွေ့ကြုံပုံလေးကိုသင်ပြဖို့လိုအပ်တယ်ဆိုတာနားလည်ထားဖို့ပါပဲဒီလိုဆရာကြီးတော်နဲ့လည်းဆော်သွားပါဦးကျွန်တော်တို့ရက်တတ်ဦးလို့သာ sadhu, sadhu.